တတိတော်ပါတယ်ဟောဒီတရားတွေကိုတော့ကိုကိုကိုနရွက်ဆွဲပြီးတော့အာထုပြီးကြည့်ခိုင်းတယ်။ဒါနရွက်ဆွဲရအောင်မဟုတ်။နရွက်ဆွဲပြီးအာထုကြည့်ခိုင်းအောင်ပါလေ။အဲ့ဒါလိုပဲမိမိတွေ့သိလာပြီဆိုလို့ရှိရင်ပฏิပတ်တိတရားအနေနဲ့တကယ်မိမိတွေ့လာပြီဆိုလို့ရှိရင်မနေကုန်မနေနိုင်ဘူးမိမိနဲ့စတဲ့ပုံကိုယ်တွေအကုန်လုံးအထောက်ခိုင်းကြတာပဲအကုန်လုံးသိစေကြတာပဲငါလိုသိပါစေငါလိုတရားအရသာခံစားကြပါစေငါလိုချမ်းသာကြပါစေအဲ့ဒါလိုပဲရှိတယ် ပฏิပတ်တိတရားမှာဓမ္မမစ္စရိယတရား၌ဝန်တိုတယ်ဆိုတာဘယ်တော့မှမရှိဘူးဒါဒီယောဂီတယောက်ကပြောသေးဘယ်နဲ့ပြောလဲဆိုတော့ဒီတရားတွေဟာဗျာတဲ့ကိုယ်ခန္ဓာထဲမှာရှိနေတာပဲတဲ့အာထုတ်ကြည့်လို့ရှင်ဒီတရားတွေရနေတာပဲတဲ့ရနေတဲ့တန်တဲ့ဘာလို့များမခံစားကြလဲမသိပါဘူးနော်တဲ့အဲ့ဒါလို့တကယ်ရှိတယ်တကယ်ခံစားရတယ်ဆိုတာမသိလို့ပေါ့ တရားရှုပြီးတော့ဒီလိုအရတာဒီလိုတရားအရတာတွေတွေ့တယ်ဒီတရားတွေတကယ်ကိုအမှန်တိုင်းဘုရားဟောတဲ့အတိုင်းကိုကြည်ကြနနဲ့ချင်းချင်းလေးနဲ့ပြတ်တက်တာတွေ့တယ်လို့ဆိုတာသဘောမပေါက်ကြဘူးသဘောမပေါက်ကြတော့လည်းပဲအာမထုတ်ခြင်းကြဘူးတခါတည်းရန်သူများရောင်လို့ရောင်အမောင်တောင်မှမြောင်မှမသိဆိုလိုက်ချလာဒါရှိတယ်တော်ကြကြတော့15ရက်လောက်ကြာဖြစ်ပါဘူးဒီဟိတ်တာလည်းစီကံကြည့်တယ်အေးလည်းမဟုတ်အောင်ပြန်မပဲမဟုတ်လားအဲ့လိုတက်ခောက်တတ်တယ်တမာတိတကယ်အားကောင်းလာတဲ့အခါကျတော့ 24နာရီမှ4နာရီအိပ်ရတယ်ဆိုတာအဲ့ဒီယောဂီအတွက်သူ့မှာများလောင်နေပြီသမာဓိတကယ်အားကောင်းလာပြီတရားကောင်းလာပြီဆိုလို့ရှိရင်အဲ့ကိုမအိပ်ချင်တော့မျက်စိကအလိုလိုစိတ်ကအလိုလိုကြီးနေတော့အဲ့ဒါမျက်စိကမျက်ခုံကလေးကိုမလေးဘူးအဲ့ဒါခက်ပါတယ်အဲ့လိုလည်းမရဘူးတော်တော်ကြကြမနဲ့ကြခေါင်းနောက်နေမလားမူးနေမလားမဖြစ်ပါဘူးအိတ်အောင်မှာပဲအတင်းမှိတ်အိတ်မရဘူးအဲတမာရီအားကောင်းတော့စိတ်ကကြီးနေတာမရဘူးဒါကြောင့် တရားအထုတ်တဲ့အခါမှာနည်းနည်းနည်းနည်း၄နာရီပဲ၅နာရီပဲ၃နာရီပဲအိပ်တယ်ဆိုလို့များတော့အိပ်ရတယ်ဆိုလို့များတော့အေးဝမှမဟုတ်ပါဘူးလို့မထင်နဲ့အေးဝရန်ကုန်မှာရန်ကုန်မှာအမျိုးသမီးတယောက်ရှိတယ်သူကလည်းပဲသာသနာခက်ကန်ကန်သမားဒါပေမဲ့လို့သူ့အခွာသူ့အမိကတော့တရားအထုတ်ထားပြီးအမထုတ်ခင်ကလည်းယရဏသုံးပါအင်မတန်ယုံကြည်ကိုင်းဆိုင်တယ်ဟိုဘုရားမိဘလက်ထက်ကလေးက သူကြတော့လေတရားအထုတ်ထားတော့ပိုးပြီးတော့ကိုတက်တက်ဝင်ဝင်နှစ်နှစ်ကာကနဲ့သာသနာထဲမှာယုံကြည်ပြီးတော့အထုတ်နေတဲ့မြည်တွေဆိုတယောက်ပြီးတယောက်တယောက်ပြီးတယောက်အထုတ်ခိုင်းတာမြည်တွေတော့ကုံရောမြည်ကမြည်မှပဲနှစ်ယောက်ရှိ၄ယောက်ကုံရောဒါပေမဲ့လို့သမီးတယောက်ကြာနေတယ်သူကဟိုသေတုဒေသနာထင်တယ်သူကအရာရှိကိုအသက်30လောက်အဲသူကသာသနာခက်ကန်တာတရားမယုံဘူးအဲ့တော့ သူ့မိကသူ့သမီးကိုတိုက်တွန်းတယ်တရားအထုတ်ဖို့တိုက်တွန်းတဲ့အခါကျတော့ဘယ်နဲ့ပြောလဲဆိုဟာအမေတို့မမီတို့တရားအိပ်ရေးမှမဟုတ်ပဲနဲ့အဲ့ဒါအမထုတ်ချင်ပါဘူးကျမကတနေ့၈နာရီအိပ်ရမှဖြစ်တာ၈နာရီမရင်မဖြစ်ဘူးလို့ဆိုရအဲ့ဒါအမထုတ်ဘူးလို့နေဒါပေတဲ့တနေ့ကျတော့မိခင်ကိုယူသေးသောအချင်းကျေးဇူးဆတ်သောအချင်းတွတ်တွတ်တိုက်တွန်းတာကိုယူသေးပြီးတော့လာပြီးအထုတ်တယ် 15ရက်လောက်ထင်တယ်15ရက်လောက်လည်းမသိဘူးအထုတ်တယ်အထုတ်သွားတဲ့အခါကျတော့သူထင်တယ်လို့မဟုတ်မှသိပါတယ်7နာရီအိမ်မှာအေးဝရတယ်ဆိုတာမဟုတ်ဘူးဆိုတာသူသိသွားတယ်အဲ့သိသွားတဲ့အခါကျတော့နောက်15ရက်ကတော့သူ့အလုပ်ရှိလို့ပြန်ရတာနောက်ကျတော့တလခွင့်ယူပြီလားအထုတ်တယ်တလခွင့်ယူလားအထုတ်တဲ့အခါကျတော့သူနဲ့ပဲယောဂီတွေပဲအဲသူနဲ့သဘောတူယောဂီတွေဘယ်လိုလျှောက်တာလဲဆိုဆရာတော်ဘုရားတဲ့ တပည့်တော်တို့ခါတိုင်းတော့ဓမ္မယုံမောက်မှာ9နိုင်ရအထုတ်ခိုင်းထားတာကိုရမမှာ9နိုင်အထုတ်ခိုင်းထားပြီးတော့9နိုင်ကြဆင်းဖို့ဒီလိုစီကံသတ်မှတ်ထားတယ်အဲသူတို့တက်တိုက်ပဲသူဥဆောင်တာပေါ့လေသူရဲ့တခြားယောဂီတယောက်ရဲ့ဥဆောင်ပြီးတော့လျှောက်တယ်ဆရာတော်ဘုရားတပည့်တော်တို့ဓမ္မယုံမောက်ကို12နာရီထိတရားအထုတ်ပြသေးတဲ့အဲဒါတနေ့7နာရီအိပ်ရမှာအေးရွားတယ်ဒါကြောင့်မာမီတို့တရားအထုတ်လို့မဖြစ်ပါဘူးဆိုတဲ့ယောဂီ အဲရောက်လာလို့ရက်ရလာတဲ့အခါကျတော့တရားကစကားပြောလာတာကိုအဲ့ဒါနဲ့အဲအထောက်ကြဆိုပြီးတော့12နာရီအထိပဲခွင့်ပြုထားတယ်တချို့လည်းပဲ7နာရီလောက်ဆင်းသွားကြတယ်တချို့တညလုံးအိပ်အထောက်ကြတယ်အဲသူတို့လည်း7နာရီလောက်ဆင်းကြတယ်အဲ့ဒီယောဂီဟာ7နာရီအိပ်မှဖြစ်အိပ်ရမှဖြစ်ပါမယ်ဒါမှအေးဝါမှဖြစ်ပါမယ်ဆိုတဲ့ယောဂီဟာသူတခါတည်းက2နာရီ3နာရီပဲအိပ်တယ်အဲ့ဒါလိုဖြစ်သွားတယ် ဆိုလိုတာကအပြင်းမဲ့မှနေတာနဲ့ကိုယ့်အိမ်ကိုနေတာနဲ့မတူဒီမှာကအမြဲတမ်းဝိပဿနာတမာတိဝိပဿနာဉာဏ်ဖြင့်အောင်အမြဲတမ်းရှုမှတ်နေတဲ့အခါကျတော့စိတ်ကကြည်လင်းနေတာလောဘဒေါသမောဟတွေဒါတွေမပြောင်းဘူးဉာဏ်ပညာခါဝင်လဲရှုမှတ်ပြလိုက်တယ်ဆိုလို့ရှိရင်ပျောက်သွားတာပဲပျောက်သွားတယ်ဆိုလို့ရှိရင်ဝိပဿနာရှုတဲ့စိတ်ကြီးတက်တက်ဖြစ်နေတယ်ဆိုကြည်လင်းပြီးတော့စိတ်အစဉ်အဖြူစင်းနေတယ်ဖြူစင်းနေတဲ့အခါကျစိတ်ကကြည်လင်းနေတယ်တမာတိကအားကောင်းနေတယ်ဒီအခါကျတော့ဘယ်အိတ်ချင်သေးရှိမလဲမရှိတော့အဲ့ဒါနဲ့ အရက်ထဲနဲ့မတူလို့ဘလို့ဒါကြောင့်ဒီမှာ၄နိုင်အဲ့လိုလဲအေးရွာတာပဲ၃နိုင်၂နိုင်အဲ့လိုလဲအေးရွာတာပဲတကယ်ကောင်းတဲ့ယောဂီတွေကြတော့တဏှာကြီးအိတ်လဲအေးဝါတာပဲမအိတ်ဖဲနေလဲအေးဝါတာပဲအဲ့လိုဖြစ်တာအဲအဲ့ဓာတွေကိုမိမိကကိုယ်တိုင်အထုတ်လိုက်တဲ့အခါကျတော့တကယ်ကိုကိုယ်တွေသိလာတယ်ကိုယ်တွေသိလာတဲ့အခါကျတော့မိမိသိတယ်လို့သူများတွေသိကိုသိစေချင်တယ်ဘသူအထုတ်ခိုင်းမှန်းဘသူတိုက်တွန်းအောင်မဲနဲ့ဒီလိုကိုဖြစ်နေတခါတည်းအဲ့ဒီစိတ်တွေမှတ်ရတာကိုမနိုင်ဘူးဖြစ်နေတယ် တိုက်တွန်းညင်နေတိုက်တွန်းညင်နေတိုက်တွန်းညင်နေဆိုတဲ့စိတ်တွေအဲ့ဒါတွေမှတ်နေရတာပဲမနိုင်ဘူးဖြစ်နေတယ်ဒီဒါကြောင့်ဒီပฏิပတ်တိဓမ္မခေါ်တဲ့လက်တွေ့ကျင့်ကြံအထုလို့ရတဲ့တရားမှာတော့ဝန်တိုတယ်သူများကိုလိုရမရစေချင်ဘူးဆိုတဲ့စိတ်ဓာတ်ဘယ်တော့မှမရှိဘူးဓမ္မမစရိယတရားမှာဝန်တိုတယ်ဆိုတာခုနပြောတဲ့ပရိယတရားမှာဝန်တိုတတ်တယ်ပရိယတရားမှာဝန်တိုတတ်တယ်အာစရိယမုဋ္ဌိတခါတရံဆရာသားခြံထားတယ်ဆိုတာပညာအကုန်သိမပေးဘူး ပညာကုံသင်ပေးလို့ရှိရင်ငါအန်တုလိုက်မယ်ဒါကြောင့်မလို့သူ့ကိုနိုင်နိုင်တဲ့အချက်ကလေးတစ်ခုတော့လက်ဆုပ်လက်ကခြံထားလိုက်အောင်မှာပဲဆိုပြီးတော့ခြံထားကြတတ်တယ်အဲ့ဒါဓမ္မမစ္စရိယတဲ့တရား၌ဝန်တိုးတယ်အဲ့ဒါလို့ဝန်တိုးမှု၅ပါးကျမ်းဂန်မှာဖော်ပြထားတယ်မြတ်စွာဘုရားဟောထားတယ်ဘလို့ပဲဝန်တိုးဝန်တိုးဝန်တိုးတယ်နှမျောတယ်ဆိုလို့ရှိရင်တော့ဒါမစ္စရိယပဲစိတ်အညစ်အကြေးပဲအဲ့ဒီစိတ်အညစ်အကြေးဝင်လာပြီဆိုလို့ရှိရင်နှုတ်ကလည်းပဲဒီမစ္စရိယစိတ်မစ္စရိယအပြောပဲပြောမယ် ဝန်တိုးတဲ့နှမျောတဲ့အပြောပြပြောမယ်ကိုယ်ပြုမှုကလည်းဝန်တိုးတဲ့နှမျောတဲ့အပြုမှုပဲပြုမှုလိမ့်မယ်သို့တော်လည်းပဲတခုတော့ရှိတယ်ဒါတတိထားရဟိုမပေးတိုင်းမစီရတော့မဟုတ်ဘူးဥပမာဆိုရပါစို့လူတယောက်သူ့မှာကြည့်တာကအစိုးလက်တစ်ထည်ပဲရှိတယ်အင်ကြီးလက်တစ်ထည်ပဲရှိတယ်အဲ့ဒါကိုတခြားတယောက်ကငါမင်းပစိုးပေးသားမှာကွာငါပစိုးမရှိလို့လို့ဆိုတော့ဟိုလူကအတောင်းခံရတဲ့လူကဘလောက်ကြအောင်ဒါနစေတနာထက်နေနေပေးခြင်းတဲ့စိတ်တွေဘလောက်ပဲ ဖြစ်နေနေအဲ့ဒီမဆိုသူပေးလို့ဖြစ်ပါမလားပေးရင်ဘာဖြစ်သွားမလို့ပေးရင်မရှိတော့ဘူးပေါ့မဟုတ်ဘူးလားသူ့လည်းရှိမှဖြစ်မှာမဟုတ်လားအဲအဲ့ဒါမျိုးကြတော့မပေးတဲ့အတွက်ဒါမစ္စရိယသိတာမဟုတ်ဘူးမစ္စရိယသိတာမဟုတ်ဘူးပေးမဖြစ်လို့ဟာအရှင်အရှင်ဥဒ္ဒရာကြီးဆိုတဲ့ယဟန်ကြီးတစ်ပါးမြတ်စွာဘုရားလက်ထက်ကရှိတယ်ဟာအတော်ရှုပ်တဲ့ယဟန်ကြီးဘုရားလက်ထက်အာသူလျှောက်ပွေတာနဲ့ပဲသိခါဖို့တွေတော်တော်များသွားတယ် ဟိုခုခေတ်ခေါ်နေခေါ်မဲ့ဆိုလို့ရှိရင်တော့ဟိုလေးများခေါ်လို့ရမလားမသိပါဘူးယဟန်လန်တရဲ့လို့ခေါ်လို့ရမလားမသိဘူးဟုတ်ပဲသူ့ကြောင့်သိခဟုတ်တွေအများကြီးပဲအတော့ကိုရှုပ်ထွေးကုန်တယ်ဘလောက်ကြောင်သူဟာကနောက်တော့တော့လောက်တယ်လေလို့ဆိုတော့သူကစိတ်ပါလာတော့မဟုတ်နဲ့တူရတယ်တဲ့နောက်တတ်တဲ့သဘောရှိတယ်နဲ့တူတယ်ဘယ်လိုလောက်လဲဆိုရင်ကျောင်းကိုလှလှပပအခန်းခန်းဆောင်ဆောင်နဲ့ဆောက်ခလုတ်တွေပါရင်းနဲ့လှုပ်ခလုတ်တစ်ချက်နှိပ်လိုက်လို့ရှိရင်ပြင်းပေါက်တွေအကုန်ပိတ်အကုန်ဖွင့် အာတကားအံဟွက်တွေဘာတွေနဲ့လျှောက်ပြီးလှုပ်ထတာသူ့ပြောင်းကအင်္ဂလန်ကြည့်ရင်စရာကောင်းတာကိုဒါနဲ့လာလာကြည့်ကြတယ်လာကြည့်ရတဲ့အခါကျတော့တနေ့တော့ပုံသားကြီးတယောက်ကသူ့ဇနီးခန့်ငယ်ငယ်ရွယ်ရွယ်နုနုချောချောနဲ့လာလာပြီးကြည့်လာပြီးကြတော့သူ့တာကြီးကသူ့ကြောင့်လိုက်ပြီးဆောင်းဆောင်ခန်းခန်းပြဖလုတ်တွေဘာတွေနှိပ်ပြဖွင့်ပြနဲ့ဒါလိုအဲ့ဒါလိုလုံရင်လုံရင်ကနေပြီးတော့မသိမသာအဲ့ဒါပုံလေးမှသွားသွားပြီးခန္ဓာကိုယ်သုံးသပ်တယ် လက်ထိလိုက်ခြေထိလိုက်ဘာထိလိုက်ညာထိလိုက်နဲ့သွားတာမလောက်ပုံနာကြီးကတော့မသိကြဘူးသူကတော့ကြောင်းစိတ်ဝင်စားနေတာအဲ့ဒါနဲ့နောက်သူတို့ကြောင်းကြည့်ပြီးတော့ပြန်သွားတဲ့အခါကျတော့ရှင်းမောနဲ့ပုံနာကြီးကတဲတော်လာပဲရှင်ဥရကြီးနော်အဖက်ဘက်ကစုံတာပဲသူကလက်သမားလည်းတင်နာလည်းအစိုက်ကြီးဖြစ်မော်လေစုံရှိကြတော့ပုံနှိမပြောတယ်ဘာရှင်ဥရကြီးတော်လဲလို့ပြောတယ်ဒါရီဒါရီတော်တာပုံမဲအဲ့ဒါတော့ပြောလို့ ရှင်ကကျမခန္ဓာကိုယ်ကိုသုံးသပ်တယ်လို့အဲရှင်ဥဒ္ဒကြီးကသုံးသပ်တတော်လို့ဆိုတယ်ကျမခန္ဓာကိုယ်ကိုအဲ့ဒါကြောင်းလိုက်ပြရဲနဲ့သုံးသပ်တယ်လို့ဟုတ်လားလို့အဲ့ဒီကြံမင်းသူဟာမဟုတ်ပါပဲလားမတော်ပါပဲလားဖြစ်သွားတာဟုတ်အဲ့ဒါတော့ကြောင်းနောက်တောက်တောက်နိုင်တဲ့ကိုတော်ကြီးဒီကိုတော်ကြီးอ่ะဒါနဲ့ပုံသားကြီးကအဲ့ဒီစကားလျှောက်ဖို့ပြောပြီးပြောပြောယဟန်နေကြမြတ်စွာဘုရားလျှောက်တော့မြတ်စွာဘုရားကဥဒ္ဒကြီးရှင်ဥဒ္ဒကြီးခေါ်ပြီးတော့မေးရတယ်ဒီတိုင်းဟုတ်လားလို့ ဟုတ်ပါတယ်ဗျာဝန်ခံရတကူဟုတ်ပါတယ်ဗျာမြတ်စွာဘုရားကတိတ်ခါဖို့ပညာရတယ်အဲယဟန်ဆိုလို့ရှိရင်မတုကမကုမထိပါမသုံးလိုက်ရထိပါသုံးတတ်လို့ရှိရင်တန်ဃာတိပိအဘသင်စေလို့တိတ်ခါဖို့တခုတိုးလာစီမင်းဥပဒေတခုတိုးလာတယ်အဲ့ဒါရှင်ဥဒ္ဒရာရောက်ဒီလိုပဲသူ့ကြောင့်တိုးတဲ့တိတ်ခါဖို့တွေအများကြီးအဲ့ဒါတခါဟာလည်းပဲဘယ်နဲ့လုပ်လဲဆိုတော့ဘိက္ခုနီမတယောက်ကဧကတိအဆိုးခိုင်းတာဆိုးခိုင်းတယ်လို့အောက်မိတော့ပါပဲ။ အဲ့ဒါဆိုးခိုင်းတော့လားချုပ်ခိုင်းတော့လားမသိပါဘူးခင်မင်လို့ရှိမှာပေါ့လေအဲ့ဒါကိုချုပ်တော့ချုပ်ဆိုးတော့ဆိုးပြီတယ်ဒါပေမဲ့ဘာလောက်လိုက်တယ်လဲလို့ဆိုတော့အဲ့ဒီဧကတိယုံလို့ရှိရင်နောက်ကျောတဲ့တဲ့ရှိမယ့်နေရာကမတော်ရောအယုတ်ရေးပေးလိုက်အဲ့ဒါဟိုဘိက္ခုနီမမကြည့်ဘဲနဲ့ဒီသင်္ကန်းယုံတာပေါ့ယုံတော့နောက်ကျောကအဲ့ဒါမတော်ရောအယုတ်ကြီးကကတ်ပါလို့သူ့လာဝိုင်းပြီးကြီးခံရတယ်အဲ့ဒါလို့နောက်တောက်တောက်ဘုံကြီးကြီးအဲ့ဒီဘုံကြီးကြီးကဘလောက်နောက်လဲဆိုတော့တခါတော့ဥပ္ပလဝံထေရီမကို အကျဉ်ဥပလင်ဝန်ထေရီမကိုဘာအလူခံတယ်လဲဆိုတော့သင်းမိုင်အလူခံတယ်ဟဲရှင်ပေါ့ရှင်ဥပလွန်နဲ့တင်ဝတ်ထားတဲ့တင်မိုင်ငါလူသားမှာတဲ့ငါတင်မိုင်မရှိလို့တဲ့ရှေးကညာတော့အပြင်ရှေးကယဟန်တော်ဘိက္ခုနီမတွေယဟန်နေဆိုတာဟာသင်္ကန်းသုံးတယ်ပဲဆောင်းတာတင်မိုင်လည်းတစ်ထည်ပဲရှိတယ်ခါကဝတ္တဧကတိလည်းကိုမယုံနာတစ်ထည်ပဲရှိတယ်သင်္ကန်းကြီးဆိုလည်းခြုံမှုတင်မှုတစ်ထည်ပဲရှိတယ်အဲ့ဒီသုံးတယ်ပဲသူတို့ များသောအားဖြင့်ဆောင်းရတယ်ပစ္စည်းဝရိတ်ဒုတင်ဆောင်းတယ်ခေါ်တယ်အဲတခြားသင်္ကန်းအဘိုးဘိုးထားတဲ့ဖုန်းကြီးလည်းရှိတော့ရှိတာပေါ့လေဒါမဲ့လို့နဲအဲ့လိုသင်္ကန်းသုံးတယ်တဲ့နဲ့နေကြတာပဲများတယ်အဲ့တော့စဉ်းစားကြည့်ပါဒီဥရကြီးကဥပလုံလေရှင်ဥပလုံထေဒီမငါတက်မှန်မရှိလို့မလို့နင်းတက်မှန်လှူစမ်းပါလို့လှူပါတယ်အဲလှူလိုက်ပါပြီတဲ့ဘယ်နဲ့တော့ခက်တာပဲယဟန်မှာယဟနာမှာပဲ ဉာဏ်နာမဆိုတော့ကိလေသာတွေအကုန်လုံးကုန်နေပြီလောဘလည်းမရှိဘူးဒေါသလည်းမရှိဘူးမောဟမနအိတ်တာဝန်တိုးတဲ့နှမျောတဲ့မစ္စရိယလုံးဝမရှိတော့ဘူးနှမျောစိတ်မရှိဘူးမစ္စရိယဆိုတာလုံးဝမရှိဘူးအဲသူသင်းမှန်သူဧကတိဘောတွေ့တာတတ်မဲ့တဲ့လောဘဆိုတဲ့လုံးဝမရှိဘူးဒါပြတဲ့အရှင်ဥဒ္ဒရာကြီးကရှင်မဥပ္ပလောကလှူသားမှငါတက်မှန်မရှိလို့လို့ဆိုတော့ तू လှူနိုင်မှာမလားအဲမလှူနိုင်တာအဲ့ဒါ तू မစ္စရိယစိတ်ရှိနေသေးလို့လားဒါဖြင့်မလှူလှူလို့ဖြစ်ပါမလား မဖြစ်လို့မလူတာဟာဒါဖြင့်မစ္စရိယဟုတ်ပါဘူးမဟုတ်ဘူးမစ္စရိယမဟုတ်ဘူးတခါတရံမှလည်းရှိတတ်သေးတယ်မိမိကမိမိအာယုံပြုတဲ့အကျင့်သိက္ခာသီလနဲ့ပြည့်စုံတဲ့မိမိတို့ဆရာကြီးတမကြီးဆရာတော်မတော်ကြီးတွေဒါတွေရှုဖို့ပစ္စည်းတစ်ခုခုသင်္ကန်းတိဖနာအစရှိသည်အဲဒါလို့ရည်ရွယ်ပြီးတော့ဖယ်ထားတယ်ဖယ်ထားတဲ့အခါကျတော့အဲမိမိအိမ်ကတယောက်ယောက်ကသူနဲ့ယဉ်နေတဲ့ဘုန်းကြီးတစ်ပါး ဆိုကြပါစို့ဖဏတ်လိုးနေတာနဲ့ဒါနဲ့ပဲအိမ်ပင့်လာပြီးတော့မိမိသားကဆိုကြပါစို့အမေရဲ့အမေဟိုနဖယ်ထားတဲ့ဖဏတ်ကလေးအဲ့ဒီဥစဉ်လှူလိုက်ဆံမှာဥစဉ်မှာဖဏတ်မရှိဘူးဖဏတ်စည်းစရာမရှိဘူးဆိုတော့သူကအဲ့ဒီဖဏတ်ကိုတကယ်ကိုကြကြနနဆိုင်ကိုအော်ရာပေးပြီးမှားပြီးတော့အကြိုက်ဆုံးကိုလှုပ်ပြီးတော့ထတာသူ့ဆရာတော်ကြီးလှူဖို့အဲ့ဒီတော့အဲ့ဒီဒကမာကြီးဟာဒီဥစဉ်ဒီဖဏတ်လှူနိုင်မှာမလားလှူနိုင်မှုဒါဖြင့်သူမစ္စရိယရှိတာပေါ့ ဘာဖြစ်လို့အဲသူရည်ရွယ်ထားတာကရှိနေတာကိုရည်ရွယ်ထားတာရှိနေတော့ဒီဖဏတ်တော့မလူနိုင်ဘူးပေါ့ဒါပေမဲ့တခြားဖဏတ်တစ်ခုသူဝဲလူမှာပေါ့လူလေးရဲ့ဒါကတော့တို့ဘယ်ဆရာတော်ကြီးကိုလူကိုထားတာဟေ့အဲ့ဒါအမေတတိတခြားကိုအော်ရာပေးပြီးမှထားတာရော့ဝထုငွေ30သွားပြီးတော့ဝဲပြီးတော့လှူလိုက်ပါလို့ခိုင်းမှာပေါ့မဟုတ်လားဒီဖဏမလူရနဲ့သူ့မှာမစ္စရိယရှိတယ်လို့ခေါ်မလားနှမျောတဲ့ဝန်တိုတဲ့ခေါ်မခေါ်ဘူးအဲ့ဒါလိုလဲခွဲကြပြီးတီးရတယ် ခွဲကြပြီးသိရတယ်။ကဲဒါဖြင့်ရင်နေ့စားနဲ့ညစားမှန်မှန်မစားရ။တနေ့တနတ်တော့မှန်မှန်မစားရ။ဒီနေ့ဒီခေတ်ဒီအခါမှာဆံပြုတ်တောက်လိုက်တလှဲထမင်းတနတ်စားလိုက်တလှဲအဲ့လိုဖြစ်နေတဲ့အိမ်တိမ်ရှိကိုဘုန်းကြီးကသွားပြီးတော့ဆွန့်ရတယ်။ဆွန့်ရတဲ့အခါကျတော့လောက်နိုင်မှာမလား။ကတော့ပါရဲ့ဗျာ။ရောက်လိုက်။ကိုင်းဒီနေ့သွားမရဗျာမကတော့ပါရဲ့။အခါနောက်တနေ့သွားလာပြန်ပြီးဘာဆွန့်မယ်ရမလဲ။ကတော့ဆွန့်မယ်ရမယ်။ကဲနောက်တနေ့သွားအောင်မယ်။ ဘာစွန့်ရမလဲတော်တော်နှမျောတဲ့အိမ်မယ်နော်ဘုန်းကြီးလောက်တော့အပင်ပန်းနဲ့လာပြီးအပင်ပန်းခံပြီးလာရတာဆွန်လေးတစွန်းတောင်မှမလောက်နိုင်ဘူးဆိုတော့ तू ကတော်တော်နှမျောလို့ပဲဟမ်ဘာဖြစ်လို့မစ္စရိယဟုတ်ကဲ့လားအဲအဲ့ဒါလိုဟာမျိုးတွေလည်းခွဲခြားပြီးသိရတယ်တဲ့အဲ့ဒါတွေမစ္စရိယစိတ်ထားတွေမဟုတ်ဘူးတဲ့စိတ်ညစ်စိတ်မဲတွေမဟုတ်ပါဘူးတဲ့အခြေအနေမပေးလို့မို့မလူနိုင်မတန်းနိုင်တာတဲ့ အဲ့ဒါမျိုးကိုမစ္စရိယစိတ်ထားမဟုတ်ဘူးတဲ့အဲတကယ်မိမိမှာပေးနိုင်ကမ်းနိုင်လှူနိုင်တတ်နိုင်တဲ့အခြေအနေရှိရတဲ့နဲ့မပေးမကမလှူမတမ်းမဲနဲ့မိမိပစ္စည်းကိုတတိုးတိုးတသိသိတဝက်တဝက်ဝက်နဲ့နေမယ်ဆိုလို့ရှိရင်တော့အဲ့ဒါမစ္စရိယတနေ့ဝင်ငွေက800ရှိတယ်သူလှူမဲ့ဆိုလို့ရှိရင်အနည်းဆုံးတရားဘိုးတော့လှူနိုင်တယ်ထားကြစို့အဲ့ဒီတရားဘိုးတွေက90ဘိုးတောင်သူမလှူဘူးမပေးဘူးမကမ်းဘူးဆွေမျိုးသားချင်းလည်းဝတ္တရားကြအောင်မစွန့်မကြဲဘူးဘုံတော်ညာစကားတွေလည်းပဲ လက်ပြခြေပြခြေမတန်လက်မတန်တဲ့ဟာတွေလည်းသူမပေးဘူးမစွန့်ဘူးတခါဘုံကြီးဟန်းလည်းပဲမပေးဘူးမလူဘူးအဲ့လိုဆိုလို့ရှိရင်တော့ဒါမစ္စရိယပဲစွမ်းစွမ်းအင်ရှိစွမ်းရည်ရှိတယ်ပေးနိုင်လူနဲ့ကနိုင်လူနိုင်တတ်နိုင်တဲ့စွမ်းရည်ရှိတယ်အခြေအနေလည်းပေးတယ်အဲ့ဒါလိုဖြစ်ရကနဲ့ပေးလို့စိတ်လူလို့စိတ်မရှိဘူးဆိုလို့ရှိရင်မစ္စရိယတဲ့အဲ့ဒီမစ္စရိယစိတ်ထက်ဒီမစ္စရိယမိမိစိတ်ထဲဝင်လာပြီဆိုလို့ရှိရင်တဲ့မွဲဖို့သာပြင်တော့တဲ့ မပေးလူကမွဲပြာကြလှူမပေါ်ကြွယ်သည်ဆိုမပေးလူကမွဲပြာကြလှူမပေါ်ကြွယ်သည်မပေးလူကမွဲပြာကြလှူမပေါ်ကြွယ်သည် မစ္စရိယစိတ်ထားရှိတဲ့ပုဂ္ဂိုလ်တွေဟာတဲ့အဲ့ဒီမစ္စရိယစိတ်ထားကြောင့်တဲ့သေလို့ရှိရင်အပယ်လေးပါးတပုံပုံမှကြတတ်တယ်တဲ့ငရဲတရိษံပြိတာအတုရကဲဘဝတစ်ခုမှကြတတ်တယ်တဲ့အဲ့ဒီအဲ့ဒီသုလကမ္မဝိပင်္ဂတုတ်ကမြတ်စွာဘုရားဟောတာတကယ်လို့တဲ့အပယ်လေးပုံမကြလို့မလို့ကုသိုလ်ကံတစ်ခုခုကထောက်ပံ့လိုက်လို့ လူဘဝမြန်ရလာပြီဆိုလို့ရှိရင်လည်းပဲတဲ့သူဟာပစ္စည်းဥစ္စာဆင်းဆင်းရဲရဲမွဲမွဲတေတေနဲ့နေရတယ်တဲ့အဲ့ဒီအကျိုးရတယ်တဲ့အဲ့ဒါလို့ပစ္စည်းဥစ္စာဆင်းဆင်းရဲရဲမွဲမွဲတေတေနဲ့ရတဲ့အခါမှလည်းပဲတတိမရပဲနဲ့တတ်နိုင်တဲ့လောက်လေးတောင်မှမလူပဲမတတ်မဲ့နေမဲ့ဆိုလို့ရှိရင်ဟိုဘဝဟိုဘဝဟိုဘဝတွေကြတော့လည်းပဲပိုးပို့ပြီးတော့ပဲဆင်းရဲဖို့ပဲမွဲဖို့ပဲဖြစ်တယ်တဲ့ ဆိုကြပါစို့အခဏအခဏအိမ်မဲတကယ်လို့သူများဟိုပြီးလဲခန္ဓာမဲအသိဉာဏ်လေးလည်းရှိမယ်ဆိုလို့ရှိရဆံပြုတ်တက်လက်ထမင်းတက်လက်ဆံပြုတ်တက်လက်ထမင်းတက်လက်ဖြစ်နေတာတွေကအဲ့ဒီတည်းကဲပါလေငါဒီနေ့ဆွန်းထမင်းတစွန်းလျှော့စားလိုက်မယ်တစွန်းတော့ဘုန်းကြီးဆွန်းကဘုန်းကြီးလှူလိုက်မယ်ဆိုပြီးဆွန်းလေးတစွန်းလောက်များသွားလောင်းလိုက်ပြီဆိုလို့ရှိရအဲ့ဒီလောင်းရတဲ့ဆွန်းတစွန်းအတွက်သူ့စေတနာဟာနဲမလားများမလား မြတ်မယ်အမှန်တရားအားကောင်းတဲ့စေတနာဖြစ်မယ်စေတနာအားကောင်းလို့ရှိရင်အကျိုးပေးကအားကောင်းတာပဲကြီးကျယ်တာပဲအကျိုးပေးကြီးကျယ်တာပဲဒီတော့အဲ့ဒါလို့မိမိမှာဆင်းရဲမွဲတင်နေကြတဲ့ဘဝရောက်တော်လဲပဲတတိတံဝေကရပြီးတတ်နိုင်တဲ့များတတ်နိုင်တဲ့များဖဲ့ဖဲ့ပြီးလှူဒန်းပေးကမ်းမယ်ဆိုလို့ရှိရဲ့နောက်ဘဝနောက်ဘဝတွေမှာဒီအစဉ်ဘလောက်အစဉ်တန်းနေတဲ့အစဉ်တန်းမနေရတော့ဘူးပေါ့အစဉ်တန်းမြင်လာမှာပေါ့အဲ့ဒါလို့ရှိရတယ်တဲ့ အဲ့ဒါလိုမဟုတ်ဘဲနဲ့ရှိတာလေးတောင်သူ့ဖွဲ့ပြီးတော့မပေးရမလူရဘူးဆိုလို့ရှိရဲ့အဲ့ဒါနောက်ဘဝလာမယ့်ဘဝမှာလည်းပဲအပိုင်လေးပုံတပုံပုံနဲ့ကြာတတ်တယ်ဒါမှမဟုတ်လူဘဝပြန်ရပြီဆိုလို့ရှိရင်လည်းပဲဆင်းရဲမွဲတေတတ်တယ်တဲ့တစ်ချိန်ကအိန္ဒိယမှာသားမိနှစ်ယောက်ရဲ့အဲဇနီးမောင်နှံနှစ်ယောက်ရဲ့သားတစ်ယောက်ရဲ့သမီးတစ်ယောက်ရဲ့ချွေးမတစ်ယောက်ရဲ့နေကြရှိတာပေါ့လေ အဲ့လိုနေတဲ့အခါကျတော့အဲ့ဒီ၄ယောက်လုံးတယောက်မှမပေါင်းနဲ့ဘယ်မစားရမတော့ရတော့မမဟုတ်ပဲအဲ့ဒါလို့ဆိုတော့သူတကာကဘယ်နဲ့ဖြစ်မထင်လဲယုံမှားပဲအဲမိမပြောရင်ယုံနေတယ်ဖွားနေတယ်တဲတိတကူနော်ဒါနဲ့အဲ့ဒီတခါလက်လျှော့လိုက်ရပဲနောက်တစ်ခါကြပြန်နောက်တစ်ခါတကားဒီလိုပဲပြောပြန် ပြောနေကြတယ်ကွမင်းမယ်အဲ့ဒါစစဖြစ်တယ်လို့ပြောနေကြတယ်လို့ဆိုတော့ဒကမ မခံနိုင်တော့ဘာလို့မခံနိုင်တာတော့ဟုတ်တာဆိုနာလူခံခက်အမျက်ထွဲနော်အဲ့ကြတော့ဒေါပါပြီရှင်တစိတ်စိတ်ကျမပဲလာလာပြောနေတစိတ်စိတ်ကျမပဲလာလာပြောနေအဲ့ဒါမစားပါဘူးဆိုတာက အဲ့ဒီကအသားတုံးကိုကျမစားတာမှန်လို့ရှိရင်နဲ့ကျမဖြစ်လျာဘဝမှာကျမနောက်ကျောကုန်းသားကိုကျမခွာခွာပြီးစားရတဲ့ဘဝကိုရပါစေသာလို့ကြိမ်လိုက်တယ်อืมတကယ်နော်ဒါနဲ့ခိုးသမီးကတော့ဗာလဲဆိုသမီးကတော့အဲ့ဒါ तू ကနှမျောအိုးတဲ့ကတ်စေးနဲ့တဲ့ကောတရားဟွန်းကောတရားကတ်စေးနဲ့နှမျောအိုးတဲ့ ဒါကြောင့်တခြားတစ်ယောက်ကလာပြီးတော့အိမ်မှာတရွင်းတို့တူတို့အစိုက်တယ်ပေါ့လေအိမ်လုံးကိရိယာတွေခဏလိုချင်လို့မလို့မဟော်ရေတူလည်းမရှိဘူးလားလို့ဆိုမရှိဘူးရှိတော့ရှိတာအိမ်ထဲမှာအာဗန်လေးခဏငါးစားမှဆိုအော်မရှိဘူးပြောမှာပေါ့အော်တနေ့ကဘသူမှားသွားတယ်အဲ့ဒါပြန်မရသေးဘူးဒီလိုလာအောင်မအောင်အဲ့သူ့မေးလိုက်ရင်မရှိဘူးမရှိဘူးကြီးတယ်ဒါနဲ့တနေ့တော့ အဲ့ဒါလိုပဲတယောက်ကလာပြီးတော့အစားအသောက်ထမရဲ့မေးတာ तू ကမရှိဘူးလို့ပြောလိုက်ရှင်းမေးလိုက်မှရှင်မရှိဘူးကြီးပဲလို့ဆိုတော့အမလေးရှင်းနေတော့ရဲမရှိလို့မရှိဘူးပြောတာပဲတကယ်လို့ရှိရတဲ့နဲ့များကျမမရှိဘူးလို့ပြောတာမှန်ခဲ့လို့ရှိရင်တဲ့နောင်ခါမှကျမဟာမစင်နေစားနေရတဲ့ဘဝရပါစီကားတဲ့မလေးအဲ့ဒီကျိန်သာဟာဘာအကြောင်းခံတာတော့ မစ္စရိယအကြောင်းခန္ဓာမဟုတ်ဘူးလားနှမျောတာဝန်တိုတာမိမိပစ္စည်းသူဘာနဲ့ဆက်ဆံပါကိုမနှက်မြို့တဲ့ဝန်တိုမှုမစ္စရိယအဲ့ဒါနဲ့ဆက်အဲ့ဒီကအကြောင်းခန္ဓာပဲဒါနဲ့ပဲအဲ့ဒီအိမ်သားစုဟာသိသွားတဲ့အခါကျတော့အခုဒီသမီးလောက်တဲ့လူကပြိတ္တာဘဝရောက်သွားတယ်မစ္စရိယနော်ပြိတ္တာဘဝရောက်သွားပြီးတော့ဘာလုပ်နေရလဲဆိုအဲ့ဒါမစင်နေပဲပုံပုံစားတယ် ဒါပဲစနေရတယ်အဲ့ဒါမစ္စရိယရဲ့အကျိုးဒါပဲကောင်းကောင်းစနေရတယ်တဲ့တကယ်လို့သူသာလူဘဝပြန်ဖြစ်အောင်မဲ့ဆိုလို့ရှိရင်ကြွယ်ဝချမ်းသာတဲ့ဘဝရပါမလားမရနိုင်ဘူးကံအကျွင်းဉာဏ်ရှိသေးတယ်ကံအကျွင်းဉာဏ်ရှိသေးတယ်ကာမ in suspension ဆိုတာဆိုင်ငံ့နေတဲ့ကံအကျိုးပေးဖို့အခွင့်မသာသေးရဲ့ဆိုင်ငံ့နေတယ်။ကောင်းအောင်အကျိုးမပေးတာသေးလို့ရှိရင်ဆိုင်ငံ့နေတယ် အကျိုးပေးဖို့ရအခွင့်သာတဲ့ဒီနေ့မှာကံကျွင်းကံဉဏ်ကလည်းအကျိုးပေးအောင်မယ်အဲ့ဒါကိုအပရာပရိယဝေဒနိယကံလို့ကျောင်းကခေါ်တယ်အပရာပရိယဝေဒနိယကံဆိုတာအကျိုးပေးဖို့အခွင့်မသာသေးရင်နေသေးတယ်အကျိုးပေးဖို့အခွင့်သာရင်ဘယ်ဘဝဖြစ်ဖြစ်ဒီဘဝနောက်တစ်ခုဘဝတစ်ခုမှသူကျိုးပေးလိုက်အဲ့ဒီမစ္စရိယဟိုကြားဥကြမှာပါဘုန်းကြီးတစ်ပါးသူကြောင်းလာတဲ့အာဂန္ဓုကိုသူကြောင်းလာတာမကြိုက်လို့မဟုတ် အာဂန္တုအတွက်သူတို့ကလှူလိုက်တဲ့ဆွန့်တွေကိုအာဂန္တုမကြွေးဘဲနဲ့တုံပြစ်လိုက်တယ်တုံပြစ်လိုက်တဲ့အခါကျတော့အဲ့ဒါကျတော့မနာလို့တော့မဟုတ်ဘူးဝန်တိုတာကိုเจ้าနေတာမနှက်မြို့တာအာဝါသမစ္စရိယတခါမိမိတကားကလှူတာတန်းတာကိုဒီဘုန်းကြီးမရစေချင်တာလာဘမစ္စရိယအဲ့ဒီမစ္စရိယနှစ်ပါးကြောင့်ဒါနဲ့ဒီဘုန်းကြီးသိတဲ့အခါကျတော့ဘာဖြစ်တယ်လဲပြိတ္တာပဲသွားဖြစ်တာပဲ ရိတ်တာမှာအစစ်စစ်ဘဝအစစ်စစ်မြောင်မြောင်စွာဖြစ်တာနောက်ဆုံးဘဝမှာယဟန္တာဖြစ်ရမယ်ဘဝမှာတောင်မှပဲအဲ့ဒါဆုံးဝအောင်မစားရဘူးဆုံးမရဘူးအဲပါရမီကရင့်လို့ယဟန္တာကတော့သူကဖြစ်တော့မယ်ဒီဘဝသူဆုံးလန်သွားပြီဆိုလို့ရှိရင်ဘယ်မှဆုံးမရဘူးသူလူဘဝတုန်းကလည်းပဲသူရှိတဲ့အိမ်ဘက်ကဆိုစီးပွားဥစ္စာမဖြစ်ဘူးမောရတည်နေတာဒါနဲ့တဖြည်းဖြည်းမဲချပြီးသူ့အိမ်ခွဲထုတ်လိုက်တာနောက်သူ့အိမ်မိသားစုတွေကလည်းဒီကောင်လေးရှိတို့မွဲနေတာပါပဲမစားမတော့ပဲဆိုသူ့ အဲခွဲထုတ်လိုက်ကြတော့သူခွက်ကလေးတစ်ခုနဲ့လျှောက်လဲတောင်းရတာလူဘဝတုန်းကလဲတောင်းတော့မှအရှင်အနန္ဒနဲ့တွေ့အရှင်အနန္ဒနဲ့တွေ့လို့မလို့အဲမင်းဒီလိုဆိုလို့ရှိရင်သာသနာ့ဘောင်ဝင်ပြီးတော့တရားအထုတ်ပါလားဒီလောက်တောင်ဆင်းရဲမွဲနေနေတဲ့ဘဝဒီဝဒုက္ခကလွတ်အောင်တရားအထုတ်ပါလားဆိုမှတရားအထုတ်တာအရှင်သာရိပုတ္တရာစီထမရဲ့ယဟန်ပြုပြီးတရားအထုတ်တယ်တရားထုတ်တဲ့အခါကျတော့ယဟနာဖြစ်တယ်ဒါပေမဲ့သူဆုံးကသွားလို့ရှိရင် ဘယ်သူမှဆုံးလောင်းတော့မရဘူးဆုံးလေတနက်ကလေးတောင်အဲ့ဒီဘဝဝအောင်မစားဘူးဘာရဲ့အကျိုးလဲမစ္စရိယရဲ့အကျိုးအာဝါဒမစ္စရိယလာဘမစ္စရိယရဲ့မကောင်းကျိုးနောက်ဆုံးမှာအရှင်သာရိပုတ္တရာကသူမဝရဘူးဆိုပြီးတော့သူကိုယ်တိုင်ဆုံးခံပြီးတော့အဲ့ဒီယဟန္တာယဟန်ကိုကျွေးရတဲ့အခြေအနေဖြစ်တဲ့လောဘကဒိဋ္ဌလို့ခေါ်တယ်လောဘကဒိဋ္ဌတဲ့ အဲ့ဒါကြောင့်မစ္စရိယရဲ့အကျိုးကဆိုးတယ်ဒါကြောင့်အဲ့ဒီမစ္စရိယစိတ်ထားဆိုတဲ့စိတ်အငြိအမဲမိမိတဏ္ဍမှာမဝေအောင်ယောနိတောမနတိကာရခေါ်တဲ့အသက်အတနှလုံးသွင်းဆင်ခြင်မှုနဲ့ပယ်ဖြောက်ရမယ်ဒါမှမဟုတ်ဘူးဆိုလို့ရှိရင်တရားမှတ်တတ်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တရားမှတ်ပြီးပယ်ဖြောက်ပေါ့အဲ့ဒါကိုဒီမှာမန္လိဆရာတော်ကြီးကတရားမရှိမပေးမလူမုံစေဟုဤပေးလူတတ်သောချစ်စေကြော်ရီတရားမရှိဆိုတာယုံကြည်မှုရှိသွားမရှိဘူး မရှိတဲ့အတွက်ပဲပေးကမ်းလူသားမှုမပြုတ်ဘူးဆိုလို့ရှိရင်တဲ့မုံစေမပေးမလို့ဘူးဆိုရင်မုံစေတဲ့မပေးလို့မုံတာလည်းရှိတော့ရှိတာပေါ့လေဒါပေမဲ့လို့မပေးလို့မုံတာတော့ဒါတော့တော်တော့မတော်ဘူးမုံတဲ့လူကမတော်ဘူးဟာသူမပေးချင်လို့မပေးတာပဲမဟုတ်ဘူးလားမုံစေပဲတဲ့မပေးမလူမုံစေဟုဤပေးလူတတ်သောချစ်စေကြော်ရီပေးကမ်းလူတန်းတတ်တဲ့ပုဂ္ဂိုလ်ကိုတဲ့အများကချစ်ခင်ကြတယ် အတန္တံဓမ္မနံဒါနံဒါနံတပ္ပထပါရကံဒါနိနပိယဝါစာယဩနမန္တိနမန္တိစာအတန္တံဓမ္မနံဒါနံဒါနံပေကံလူတမ်းမှုသည်အတန္တံမယင်ကြီးပဲရိုင်းဆိုင်နေတဲ့ပုဂ္ဂိုလ်ကိုဓမ္မနံယင်ကြီးလာစေတတ်၏တဲ့အမှန်ရိုင်းရိုင်းရိုင်းဆိုင်တဲ့ကွန်မြူနတီတော်ကိုတယောက်ကြောင်းလာတဲ့အခါကိုကြောင်းလာတဲ့အခါကျတော့မြန်မြန်ဆောဆောပေးကျွေးဘိုက်ဘောင်းလာအောင်ကျွေးလွတ်လိုက်နောက်လည်းသူလာအောင်ပါပဲလာလည်းကျွေးနောက်လာလည်းကျွေးနောက်လာလည်းကျွေးနောက်ကြတဲ့အခါကျတော့လာတော့ကတော့သူပထမဦးလာတော့ကတော့ မိုက်ကြည့်ကြည့်မှာပဲသာသနာမှသူမှမယုံမဲ့ကိုမိုက်ကြည့်ကြည့်မယ်ကြောင်းမလဲဖဏကြီးနဲ့တက်ချင်းတက်မယ်ဘုန်းကြီးကြီးလည်းကိုယ်ကထိုင်ရင်ထိုင်မယ်ဒါမှလည်းအဲ့လိုပေးလိုက်ကျွေးလိုက်နောက်တစ်ခါလာကျွေးနောက်တစ်ခါလာကျွေးကျွေးတဲ့အခါကျဟောနောက်ကြတော့အာနာလာအာနာလာတော့ကြောင်းနဲ့ဖဏတောင်းစီမဝင်တော့ဘုန်းကြီးလည်းကိုယ်ကမထိုင်ဘူးဥချလေးဥချပေါ်လေးပါလေးလည်းရလာဘာဖြစ်လာလားယဉ်ကျေးလာအဲအဲ့ဒီလက်နဲ့ကလည်းသုံးတဲ့အခါသုံးရတယ်ဒါကြောင့်မလို့ကလေးတွေများဆိုလို့ချင်း မှာဟိုဆရာတော်ကြီးဘုဒ္ဓရောလေဆရာတော်ကြီးဘုဒ္ဓရောကမောင်တန်သမီးလေးစာသင်ပေးတာကာယခဝေသင်ပေးတာရနေပြီအခုမဲဆရာတော်ကြီးကာယခဝေတော့ရနေပါဘောလို့ဆိုအသာပေးပေးပြီးတင်ပြအိဆောက်ပစ္စည်းလည်းရတာလေဟုတ်ဘူးလားပိတ်ကမဲ့ဆိုပြီးလက်မြေလည်းရတယ်တွတ်လည်းရတယ်မဟုတ်ဘူးလားနို့စီလည်းရနိုင်တယ်လွှာတို့ဒဇင်တို့ဘာတို့အကုန်လုံးရနိုင်တယ်သမဝိုင်မဆိုင်ရာပြည်သူဆိုင်ရာပေးတာဟုတ်သမျှအဲ့ဒါ ကိုကပေးလိုက်ရင်ရတာကြီးပဲတဲ့အကျိုးအကုန်လုံးကြီးတယ်တဲ့ဒါကြောင့်မလို့ဒီခေတ်ဒီခါမှာအဲ့ဒီလက်နဲ့ကအကောင်းဆုံးလို့သိနေတာနဲ့လူတွေကဒီလက်နဲ့သုံးတဲ့အခါကျတော့ရလေလူလေအိုတစေဖြစ်ဖြစ်သွားတယ်သွားတယ်မဟုတ်လားဒါနံပေကံလူရမှုသည်တပ္ပထတာရကံအကျိုးအလုံးစုံကိုပြည့်စည်စေနိုင်၏ဒါနေနသပေကံလူရန်ခြင်းဖြင့်၎င်းပိယဝါယပိယဝါစာယသရှစ်ဖွယ်သောစကားကိုချူချူသာသာပြောဆိုခြင်းဖြင့်၎င်း ဥဏမန္တိမညွတ်ဖက်ထောင်နေသော ပုဂ္ဂိုလ်တို့သည်လည်းနမန္တိညွတ်၍လာကြကုန်၏မာနကြီးနေတဲ့လူတွေတောင်မှတဲ့မာနကြသွားတတ်တယ်တဲ့ပေကလူရန်ချင်းဖြင့်ရှစ်ပွေသောစကားကိုပြောဆိုခြင်းဖြင့်တဲ့အဲ့ဒါလောက်ကြအောင်မစ္စရိယစိတ်ထားကိုမိမိတဏ္ဍမှာမဖြစ်ပွားစေရနဲ့ပေကလူရန်စီလိုတဲ့ဒါနစေတနာထက်တန်လာအောင်မွေးမြူပြီးတော့ပြုလုပ်မယ်ဆိုလို့ရှိရင်အဲ့ဒီအကျိုးတွေရတယ်တဲ့ဒါကြောင့် တရားမရှိမသိမလူမုံစေဟုဤပေးလူတတ်သောချစ်စေကြော်ရီလူဘောဌာနဤလောက၌စိတ်ကကြည်စွာစေတနာနှင့်တရားဝမ်းတွင် ပေးကမ်းခြင်းကရခြင်းတက်တာဝမ်းမြောက်စွာသည်မင်္ဂလာလွန်မြတ်ဖြစ်တရားဒီလောကမှာတကယ်ကိုစိတ်ထဲကလိုက်လိုက်လဲလဲနဲ့တရားတရားပေါက်ပြီးတော့ပေးကျင်လုံးလို့ကမ်းကျင်လုံးလို့ပေးလိုက်တယ်ကမ်းလိုက်တယ်ဆိုလို့ရှိရင်အဲ့ဒီပေးရကမ်းရတာအင်မတန်အရသာရှိတယ်တဲ့ဘာတဲ့ဘိုးအရသာရှိတယ်တော့ရတာတဲ့ပေးရတာကဘိုးအရသာရှိတယ်တဲ့အခါက အဲ့လိုလိုက်လိုက်လဲလဲနဲ့စေတနာတက်တက်တန်တန်နဲ့ပေးကမ်းမှုတဲ့ပုံကူဟာသိတယ်ဒါကိုပေးကမ်းရတာပေးရကမ်းရတာဟာလှူရတန်းရတာဟာအဲ့ဒါယူရတာတဲ့ရတာတဲ့ပိုးပြီးတော့အရသာရှိတယ်ဆိုတာလူတိုင်းသိစေတနာနှင့်သရဝံတွင်ပေးကမ်းခြင်းကရခြင်းတက်တာဝမ်းမြောက်စွာသည်မင်္ဂလာလွန်မြတ်ဖြစ်သရာပေးနေနိုင်တယ်ဆိုမင်္ဂလာကြီးပေါ့လှူနေနိုင်တယ်ဆိုမင်္ဂလာကြီးပေါ့ဒီမင်္ဂလာမျိုးအင်္ဂလာရခဲ့တာပဲ အဲ့ဒါကလည်းပဲဘလောက်ပစ္စည်းရှိရှိဒီပေးတတ်တယ်လူတတ်တယ်ဆိုတဲ့မင်္ဂလာကမစ္စရိယရှိနေမရဘူးမစ္စရိယစိတ်ထားမရှိမှပဲရတယ်ဒါကြောင့်မစ္စရိယဆိုတဲ့စိတ်ညစ်စိတ်မဲမဝင်အောင်ကြိုးစားဖို့အရေးကြီးတယ်တဲ့ကိုင်းလိုက်ဆိုကြည့်အောင်တရားမရှိမပေးမလူမုံစေဟုဤပေးလူတတ်သောချစ်စေကြောရီလူဘောဌာန ဤလောက၌စိတ်ကကြီးစွာစေတနာနှင့်တရားဝံတွင်ပိကံခြင်းကရခြင်းတတဝမ်းမြောက်စွာသည်မင်္ဂလာလွန်မြတ်ဖြစ်တရာကဲဆိုပါ ခွန်စကားတခုတော့ရှိတယ်နော်အများကြားဘူးနေတာပဲတပဲရလို့တမူးလူပါတယ်ဒုရှမ်းတောင်သူတူနိုင်ရိုးလာတဲ့ရှမ်းတို့တောင်သူတို့ပလောင်တို့ဟာတပဲရပြီဆိုလို့ရှိရင်တို့ကတမူးလူတယ်အကျွေးချီလူတာနဲ့တူတယ်နော်တရားရပြီဆိုရင်200လူတယ်တဲ့1000ရရင်2000လူတယ်တဲ့အဲ့တော့အဲ့ထဲမှာဗမာမပါဘူး အဲ့ဒီစကားထဲမှာတဘဲရလို့တမှုလို့ဒုရှမ်းတောင်သူတူနိုင်ရုပ်လာတယ်ဗမာကဘယ်ကြားတဲ့ကြောက်ဟမ်ဟမ်အာဒီလိုပါဆယ်ပြားရလို့တပြားလူတို့ဗမာလူတူနိုင်ရုပ်လားမဟုတ်လားဆယ်ပြားရလို့တပြားလူတို့ဗမာလူတူနိုင်ရုပ်လားကော ယူရတယ်တဲ့ပေးရတယ်ခံရတယ်မရှိသိရတဲ့လူတွေမစ္စရိယစိတ်ထားတွန့်လို့တဲ့ဝင်လို့တဲ့စိတ်ထားမရှိသေးရဘူးတဲ့တတ်နိုင်တယ်မြတ်ဩငါဝင်ငွေကတရားပဲရှိတယ်အဲ့ဒီတရားလှူလိုက်ပေးလိုက်လို့ပဲဖြစ်မလဲဒီလိုမဟုတ်ဘူးအဲ့ဒီတရားတွေကတကြက်လူပေါ့တကြက်နဲ့တော့ကိုယ်မှလည်းပဲဘာမှပိုးပြီးတော့အကျိုးဆွေးရုံမသွားပါဘူးအဲ့ဒါလိုဖဲ့လှူလိုက်ပေါ့နေရာရလို့ရှိရင်နှစ်ကြက်လှူလိုက်ပေါ့အဲ့ဒါလိုဖဲ့ဖဲ့ပြီးတော့တတ်နိုင်တယ်မြတ်လှူနိုင်တဲ့စိတ်ထားဆိုတာမစ္စရိယမရှိမှ ဖြစ်တာမစ္စရိယရှိရင်မလူနိုင်ဘူးမစ္စရိယရှိလို့ရှိမစ္စရိယရှိရင်မလူနိုင်ဘူးမစ္စရိယစိတ်ဓာတ်မရှိဘူးဆိုလို့ရှိရင်လူလို့ရတာပဲမြတ်စွာဘုရားလက်ထက်ကဧကတရကဘုံနာဆိုတာဇနီးမောင်နှံနှစ်ယောက်မှာအပေါ်ယုံတစ်ထည်ပဲရှိတယ်ကလားမဟုတ်လားကလားဘုံနာဆိုတာတို့မှာဟိုအပေါ်ကဧကတိလိုဘုန်းကြီးတွေဧကတိလိုမဲ့တိလရှင်တွေကိုယုံလို့လေပတ်တဲ့ဟာရှိတယ်အဲ့ဒါသာရီလားအကဲကဲသာရီပေါ့လေอืมအဲ့လိုလေထောက်ပေးဦးမှာပေါ့ ဟိုရင်ကလမဝတ်တော်စာရီပဲကလတိဝတ်တော်ဘယ်နဲ့လို့စာရီမျိုးစာရီလို့ပြောလို့ရမလားကိုယုံပေါ့နော်နှစ်ယောက်ရှိမှအဲ့ဒါရှိတာတနေ့တော့အဲ့ဒါသူတက္ကမကငါတရားနာလိုက်သွားမှာကွယ်အဲ့ဒါမင်းမလိုက်ပါနဲ့အောင်ဆိုတော့သူတက္ကမကလိုက်လို့မရလို့မလိုက်ရဘူးဘာလို့မလိုက်ရတော့စာရီမရှိတော့လိုက်လို့မရဘူးပေါ့အဲ့ဒါနဲ့မြတ်စွာဘုရားကြောင်းတော့တရားနာလိုက်တော့မြတ်စွာဘုရားတရားဟောတာနာတရားကိုသဘောကျသဘောကျပြီးတရားတရားတွေဖြစ်ပြီးတော့ လူကျင်တဲ့စိတ်ကလေးဖြစ်အဲ့ဒီတထဲသောတထဲသေးသောအပေါ်ယုံလေးပဲလူကျင်တဲ့စိတ်တွေဖြစ်ဒါပေမဲ့လို့လူကျင်မိမဲ့လို့တခါမလူနိုင်သေးဘူးလူလိုက်လို့မဖြစ်သေးဘူးနှစ်ယောက်မှတထဲကြီးတာငါကကိစ္စမဖြစ်ဘူးသူကကိစ္စရှိတယ်သူစိတ်တွေကအဲ့လိုစဉ်းစားပြီးတော့တော့ကြလူကျင်တဲ့စိတ်ဖြစ်လိုက်တော့ကြတွန့်လို့တဲ့မစ္စရိယဖြစ်လိုက်တော့ကြလူကျင်တဲ့စိတ်ဖြစ်လိုက်တော့ကြမစ္စရိယဖြစ်လိုက်တယ်အာနဗန်းလုံးနေတာသူတညလုံးပဲလူကျင်စိတ်နဲ့မလူကျင်စိတ်နဗန်းလုံးနေတာနောက်ဆုံးသကောင်ကျော်တဲ့အခါကျတော့မှ မလူကျင်တဲ့စိတ်ကိုလူကျင်တဲ့စိတ်ကနိုင်သွားတဲ့အခါကျတော့မြတ်စွာဘုရားသွားပြီးဒါလေးခြေရင်းနဲ့ချပြီးသွားလှူလိုက်တယ်လှူပြီးတဲ့အခါကျတော့ကြီးသန်းတော်အဲ့ဒီအပေါ်ယုံလေးတစ်ထည်သူ့လှူရတာဟာလွယ်လွယ်လေးလှူရတာလားခက်ခက်ခဲခဲလှူရတာမလေးခက်ခက်ခဲမှဟုတ်အဲ့မလှူကျင်တဲ့စိတ်ကိုအတင်းကိုတိုက်ထုတ်နေရတာအတင်းတိုက်ထုတ်နေရတာအခုပုံမျိုးနဲ့တိုက်ရတာတဲ့သူကပင်မနေတယ်တညာလုံးချွေးတီးတီးကြတယ်အဲ့လိုဖြစ်နေတာ အဲသွားလှူတဲ့အခါကျတော့လှူပြီးတော့မလုပ်တယ်ဆိုလက်မောင်းလက်ရုံးလက်မောင်းတန်းပြီးတော့ဇီတံမေဇီတံမေအောင်ပြီးအောင်ပြီးအောင်ပြီးဆိုသုံးညင်ပေါ်တယ်ပြိဿကြတယ်အကျုံးမသိတဲ့ပြိဿကထင်မှာဟဲ့ဘယ်နဲ့ဒီပုံနာယူညာယူလာတယ်အဲ့လိုထင်မှာပဲဒါပေမဲ့သူ့ဟာကဒီမစ္စရိယကိုသူတိုက်ထုတ်ရတာဟာနဲတဲ့စစ်ပွဲကြီးမဟုတ်ဘူး စိတ်သိဘဝတစ်ထောင်နဲ့နှစ်ထောင်နဲ့တက်ရတာတဲ့သူ့မှာအင်မတန်ပင်မနဲ့ဒီမစ္စည်းကအတွင်းရန်သူဆိုတာအပြင်ရန်သူတွေခက်တယ်အပြင်ရန်သူဆိုတာကလက်နဲ့ဘုံအမြောက်ပစ်ချလိုက်လို့ရှိရင်တုံလုံးလဲဘုံဘုံလဲသေသွားတာပဲဒီအတွင်းရန်သူကမသေးတဲ့ဘူးဒါကြောင့်မလို့အင်မတန်တိုက်ရတယ်အဲ့ဒါကြောင့်အင်မတန်တိုက်လို့နိုင်ခဲ့တဲ့ဒီမစ္စရိယရန်သူကိုသူအောင်နိုင်တဲ့အတွက်သူဟာအော်လိုက်တယ်အောင်ကြီးအောင်ကြီးအောင်ကြီးလို့သူ့အနေနဲ့ကအော်အော်လိုက်တယ်အဲ့ဒါအဲ့ဒါလို့လှူလိုက်တာ မစ္စရိယအငြိကျေသူ့စိတ်ထဲမှာပျောက်သွားရောအဲဒါဘယင်ကကြားတယ်ဟဲ့ဘသူလဲအောင်မီအောင်မီနဲ့စုံလောင်းလာကြမ်းဆိုတော့အကျိုးအကျိုးကြောင့်အမတ်တရားစုံလောင်းလို့ပြီးတော့အာတဲတော်တာပဲဒီဘုံနာကိုက်ဒီဘုံနာကငါပစိုးတစုံတူးမယ်ဆိုပြီးတူလိုက်တယ်ဘုံနာကအဲ့ဒီလူတာလဲတခါဘယင်မဲအမဖျားပဲလူလိုက်တယ်နောက်တခါနှစ်စုံလူဖျားပဲလူလိုက်တယ်သုံးစုံလေးစုံငါးစုံ၆စုံ၇စုံ၈စုံအထိလူလိုက်တယ်ဘယင်ကလူလည်းပဲအဲ့ဒါလူတာတွေအကုန်လုံးညဇော်ဖျားပဲလူလိုက်တာမစ္စရိယယံသူကသူ့တဏ္ဍာမရှိတော့ပဲကို အဲ့ဒီမှာအကျိုးကြည့်မစ္စရိယစိတ်အငြိကြီးပြောင်းသွားခြင်းကြောင့်ဒါနစေတနာကနိုင်သွားလို့မလို့လှူလိုက်တန်းလိုက်တဲ့အခါကျတော့အကျိုးကချက်ချင်းကိုပဲပေးလိုက်တာဒါမင်းလည်းနောက်ဆုံးရှစ်စုံမြောက်ကြတော့သူမလှူတော့ပါဘူးရှစ်စုံမြောက်ကြတော့အဲဒါလှူလို့ရှိရင်တော့သူများတွေကထင်ကြအောင်မယ်ဒီပုံကလှူမှန်းတိတိုင်းပေးနေတယ်ဟုတ်ပါပေးမှန်းတိတိုင်းလှူနေတယ်လို့อืมခက်လိုက်တာဘောနဲ့နီးတစ်ခါတခါကြတော့လည်းပဲပြာနဲ့နှခမ်းကခလုတ်တိုက်တိုက်သွားတယ် နော်ဒီပုံနာပေးမှဒီတိုင်းလှူနေတယ်လို့သူများပြောစရာဖြစ်လိမ့်မယ်တဲ့အဲ့ဒါကြောင့်ငါမြတ်စွာဘုရားမလှူတော့ပါဘူးဒီတစုံတော့ငါနဲ့ငါပုံလေးမှာဝတ်ဖို့ပဲထားတော့မယ်ဆိုပြီးတော့ပုံနာကအဲ့ဒါမလှူတော့ဘူးတဲ့ရှိပါသေးတယ်သူနောက်ကြတော့ကပလာတွေလည်းဘယင်ကလှူတယ်အဲ့ဒီဒါနစေတနာအကျိုးချက်ချင်းပေးတာအဲ့ဒါလို့မိမိမှာ30ပဲရှိတယ်လှူလို့မဖြစ်ဘူး100ပဲရှိတယ်လှူလို့မဖြစ်ဘူး1000ပဲရှိတယ်လှူလို့မဖြစ်ဘူးလို့ အဲ့ဒါလို့စိတ်မရှိရဘူးတဲ့ရှိတာတည်းကတန်တလောက်တန်တလောက်ထိုက်တန်တော့ထိုက်တန်တလောက်နဲနဲနဲနဲဖဲ့ဖဲ့ပြီးလှူရတယ်တဲ့ကုသိုလ်ဆိုတာအဲ့ဒါလို့နဲနဲနဲနဲလုံရင်ကနေပြီးတော့များများလာတဲ့အခါကျတော့အကျိုးပေးကြီးမှလာတယ်တဲ့အဲ့ဒါကြောင့်မိမိတို့တဏ္ဍမှာဝန်တုံမှုမစ္စရိယမနာလိုမှုအိတ်တာခေါ်တဲ့စိတ်အငြိအကျေးတွေမတင်အောင်သူတော်ကောင်းတရားတွေလက်ကမ်းထားလို့ယောနိသမနာတိကာရခေါ်တဲ့အသင်နှလုံးသွင်းဆင်ခြင်မှုမိမိတဏ္ဍမှာအမြဲဖြစ်ပွားစေပြီးတော့ဘလောက်ပဲရှိရှိရှိတာတဲ့က မရှိဆင်းရဲတဲ့ပုဂ္ဂိုလ်တွေအကျဉ်းသိခါနဲ့ပြည်စုံတဲ့ဆရာတော်ကြီးတမတော်ကြီးတွေတတ်နိုင်သမျှဖဲ့ဖဲ့ပြီးတော့မစ္စရိယကိုမိမိစိတ်ထဲမဝင်စေဘဲနဲ့လှူမယ်တမ်းမယ်ဆိုတဲ့စိတ်ထားအမြဲတမ်းထားနိုင်ပြီးတော့အဲ့ဒီလှူရတမ်းရတဲ့ကုသိုလ်စေတနာရဲ့အာနုဘော်ကြောင့်ဒီကုသိုလ်စေတနာဟာမိမိတို့ရဲ့ရုပ်ဆင်းရဲနာဆင်းရဲငြင်းရာနိဗ္ဗာန်ကိုရရောက်ရေးအတွက်ကောင်းသောအကြောင်းအပအကြောင်းအထောက်အပံ့ဖြစ်ပါစေတည်းဆိုတဲ့ဥတည်ချက်နဲ့လှူဒန်းပြီးတော့လှူဒန်းတဲ့အလျောက်လည်းပဲ ရုပ်ဆင်းရဲနာမ်ဆင်းရဲကင်းရနိဗ္ဗာန်ကိုရောက်ရရောက်ကြောင်းဝိပဿနာအကျင့်ကောင်းတို့ကိုကျင့်ကြံကြိုးကိုအထောက်နိုင်ကြသဖြင့်အနုပါတိတ္တနိဗ္ဗာန်ဓာတ်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။ကဲ၄နာရီနဲ့15မိနစ်ဟောချိန်တနာရီနော်ဟောချိန်တနာရီတိတိပဲ။ ဆူတောင်းမျှဝေကြလို့တဲ့အရှင်ဖျားယနေ့ယခုတပည့်တော်တို့ပြုစုရသောဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝေယဝိစ္စကုသိုလ်ဓမ္မတဝနာကုသိုလ်ဓမ္မဒေသနာကုသိုလ်ဤကုသိုလ်အစုစုကြောင့် တတိတော်တို့သည်မိမိတို့တဏ္ဍ၌အိတ်တာမစ္စရိယဝိသမလောဘအစရှိသောကိလေသာအငြိအကျေးတို့မဝင်နိုင်အောင်သူတော်ကောင်းတရားပွားများအထောက်နိုင်ကြသဖြင့်ဆင်းရဲခတ်သိမ်းကင်းခြင်းရာနိဗ္ဗာန်ကိုလင်းမြန်စွာ မျက်မှောက်ပြုရပါလို့ကုန်ဤအရှင်ဖရာဤကောင်းမှုအစုစုဤအဖို့ဘာကကိုလည်းအလုံးစုံသောတတ္တဝါတို့အားအမျှပေးဝေပါကုန်ဤအလုံးစုံသောတတ္တဝါတို့သည်ဤကောင်းမှုအစုစုဤအဖို့ဘာကကိုတတိတော်တို့နှင့်ထတ်တူထမြ ရကြ၍ကိုယ်စိတ်နှပြကျမ်းမာချမ်းသာကြပါစေကုန်သတည်း စူးစူးစိုက်စိုက်လိုက်ကြရနော်ပထမတရားတစ်ခေါက်ရွတ်ပြလိုက်မယ်ရွတ်တဲ့အခါကျတော့မှတ်ထားလိုက်သောဘုကတူလို့ဆိုတော့နောက်တစ်ခေါက်ခြာရရပေါ့သောဘုကရဲ့ပါတဲ့ပုဂ္ဂိုလ်တွေမှာတော့တဲ့အဲ့ဒီသောဘုကရဲ့နောက်ကျောပဲအရန်ဆောင်ပုံများဆိုတဲ့သာမျက်နှာနောက်ဆုံးမှာ ဓမ္မကြေးမုံတွင်တင်၍စစ်ဆေးပါဆိုတာပါတာရှင်းကြည်လင်ကြည်မုံခြင်းဝဲတင့်တွင်ရူပလှမလကိုနိညာမရွေကြည်စစ်ဆေး၍ယင်ချေမဲ့ပြောက်ဝဲချံပေါက်နှင်းမြင်းမြောက်တဲ့နေဖုအကျိတ်ကိုစိတ်သိပ်ပဲကြပမာလာသူမြတ်ဗျာဗုဒ္ဓဟောညွှန်ကြသည် ဓမ္မကြည်လင်းကြည်ပုံခြင်းဝဲတင့်တွင်မနာစိတ်အလှကိုနိညာမရွေ့ခြင်းစစ်ဆေးလောညစ်ကြေကိလေတွေ့တယ်ပြီတော့6ထွေနည်းဖြင့်ပျောက်စေလွင့်မှမလင့်မကြာသင်္ခါနာသည်ချမ်းသာဖုံးလိမ့်မှန်စွာသည်လောက်တူလေးစရမှာပါနော် တန်ရှင်းကြည်လင်းကြည်မုံပြင်ဝဲတင့်တွင်ရူပလှမလာကိုနိညာမ၍ကြည်စစ်ဆေး၍အမတန်ကြည်လင်းတန်ရှင်းနေတဲ့ကြည်မုံခေါ်တဲ့မှန်ပြင်မှာမိမိရဲ့ရုပ်တွင်အသင်ပြေမပြေလှမလာအချို့ကြမကြကိုနေ့စဉ်နဲ့အမျှကြည့်ပြီးတော့တဲ့စစ်ဆေးတယ်လို့ပဲတဲ့မှားမြန်နေမလားမသိပါဘူး ဒကာကြီးရဲ့အတွက်တော့မှားရင်မှားလိုက်မယ်ဒကမတွေအတွက်ကတော့မမှားပါဘူးနဲ့တူပါရဲ့နေ့စဉ်နဲ့အမြမှန်မှန်မိမိရဲ့မျက်နှာအသွင်အပြင်ကိုကြည့်ပြီးတော့သိစေရမယ်တဲ့မိမိရုပ်သွင်းအချိုးကြမကြမျက်နှာပြင်မှာဝက်ချညင်းတင်းနေအစာကြီးတဲ့အလားပြက်စင်မဲ့အနာသာသွန်းတင်းနေရှိမရှိကြည့်ပြီးတော့သိစေရမယ်တဲ့အဲ့ဒါလိုသိစေတဲ့အခါကျတော့တကယ်လို့ မိမိမှာဝေချံမြင်တင်းတဲ့အစာရည်တဲ့အနာအစာနဲ့အညစ်အကြေးရှိတယ်ဆိုလို့ရှိရင်ဒီအနာအစာအညစ်အကြေးတွေကိုသုတ်တင်ပေးရမယ်တဲ့ဆေးတိုးရမယ်ဆေးသိရမယ်ဆေးလိမ့်ရမယ်ဆေးထိုးရမယ်ဆေးစားရမယ်အဲ့ဒါလိုလုပ်ခြင်းအပြင်မိမိမျက်နှာချင်းကမစင်မကြဲတဲ့အညစ်အကြေးအနှပြက်စီတဲ့အရာတွေပြောင်းစင်သွားစေရမယ်တဲ့ ဘာကြောင့်ဒီအနာအဆာအညစ်အကြေးတွေကိုလျှော်သေးရပါလိမ့်မလဲတန်ရှင်းစင်ကြယ်အောင်လို့တန်ရှင်းစင်ကြယ်သွားတဲ့အခါကျတော့ရုပ်ဆိုးသွားတယ်မဟုတ်လားအဲ့တော့တန်ရှင်းတန်ရှင်းစင်ကြယ်အောင်လို့လားရုပ်လှအောင်လို့လားဟောတန်ရှင်းစင်ကြယ်အောင်လို့ဒါဖြင့်ရုပ်လှအောင်လုပ်ကြတာမဟုတ်ဘူးပေါ့อืมမူသားတွေလည်းပါကုန်ကြအောင်မနော် ဟောက်တီးထားတာက၈ပါးသီလတောင်မှာပဲအဲ့ဒီမှာမုဒ္ဒဝါဒသိက္ခာပုကလည်းပါနေပြီနော်မမှန်ကန်ကလည်းဖြေရရောနေရင်ထိုင်ရင်အလကားတဲ့တဲ့အကုသို့ပွားနော်သီလတွေကျိုးကုန်အဲ့ဒါလိုမိမိမျက်နှာမှာရှိတဲ့မျက်မိမိမျက်နှာမှာရှိတဲ့အညစ်အကြေးတွေမိမိမျက်နှာမှာအညစ်အကြေးရှိမရှိကြည့်ကြည့်စစ်ဆေးပြီးတော့အညစ်အကြေးရှိလို့ရှိရင်ဒီဒီအညစ်အကြေးတွေကိုတနည်းနည်းနဲ့ သုတ်တင်ရှင်းလင်းပြရမယ်တဲ့သုတ်တင်ရှင်းလင်းပြတဲ့အခါကျတော့မျက်နှာမှာတန့်စင်ကြည်လင်ပြီးတော့ရုပ်ရည်ယူပကရလှပတင့်နေသွားတယ်မိမိမျက်နှာမှာရှိတဲ့အညစ်အကြေးကိုနေ့စဉ်မှန်မှန်ကြည့်တယ်လို့ကြည့်ပြီးတော့စစ်ဆေးတယ်လို့တဲ့မိမိရဲ့စိတ်အစဉ်မှာလောဘဒေါသမောဟမာနအိတ်တမစ္စရိယဆိုတဲ့ကိလေသာအငြိအကျေးတင်မတင်ဝင်မဝင်ကိုလည်းပဲတဲ့နေ့စဉ်စစ်ဆေးပါတဲ့ ။ဘာကြောင့်လဲလို့ဆိုတော့ရုပ်တန်ရှင်းစင်ကြယ်ပြီးတော့ချောတာလှတာတဲ့စိတ်တန်ရှင်းစင်ကြယ်ပြီးချောဖို့လှဖို့ကပိုအရေးကြီးလို့ဟုတ်ပါမလားပြိတ္တတို့ရုပ်လှတာနဲ့စိတ်လှတာဘယ်ဟာကောင်းပါလဲသိကြလားဒီလိုဆိုလို့ရှိရင်စိတ်ကလေးကတော့တန်ရှင်းစင်ကြယ်နေပြီလိမ့်မယ်မျက်နာကတော့ပုံမဲ့တွေပေးတယ်လို့အညစ်အကြေးကလည်း ထူးနေပြီလိမ့်မယ်ဝက်ချံတွေကလည်းပြည့်နေပြီလိမ့်မယ်ညင်းနေတင်းနေကလည်းပြည့်နေပြီလိမ့်မယ်ဒါပေမဲ့စိတ်ကလေးထဲမှာတော့ကိလေသာတွေကစင်ကြဲနေမယ်ဆိုလို့ရှိရင်အဲ့ဒီယုံမျိုးလိုချင်လားမလိုချင်ဘူးလားမှန်မှန်ပြောနော်ဘုဒ္ဓဝါဒသိက္ခာပုဒ်ကြီးဖောက်တည်ထားနော်ဒီလိုဆိုဘုံမကောင်းဘူးလားစိတ်ထဲမှာလည်းပဲကိလေသာအငြင်းကြီးတန်ရှင်းစင်ကြဲပြီးစိတ်ကလည်းလှလို့မလို့ယုံလဲလှတာတပည့်တော်တို့ကိုလိုချင်ပါတယ်ဘုရားဆိုရင်ဘုံမကောင်းဘူးလား ဟောအဲ့ဒါကောင်းတယ်အဲ့ဒါဘူကောင်းတယ်နော်အဲ့ဒီအခြေအနေမျိုးရောက်အောင်တဲ့သီလလည်းစင်ကြယ်အောင်ဆောက်တည်ကြတယ်ဘာဝနာလည်းပွားကြသီလစင်ကြယ်အောင်လုံခြုံအောင်ဆောက်တည်ပြီဆိုလို့ရှိရင်ယုံမချောမလာနိုင်ဘူးလားချောနိုင်လှနိုင်တယ်တဲ့ဝိပဿနာဘာဝနာတရားကိုနိညာမပြတ်ကြိုးစားအားထုတ်မယ်ဆိုလို့ရှိရင်စိတ်အစဉ်မှာကိလေသာတင်မမလားမတင်ဘူးဆိုလို့ရှိရင်စိတ်ကောတာချင်းစင်ကြယ်မှုမရှိပေဘူးလားအဲ့တော့ယုတ်ကောမလှပေဘူးလား စိတ်ကောမလှပြီဘူးလားရုပ်လှစိတ်လှနှစ်ခုလုံးလှကျင်နေဆိုရင်မလုပ်ရပါသီလကိုလုံုံအောင်စောင့်ထိန်ဘာဝနာကိုအဆင့်မြင့်မြင့်ရအောင်ပွားများအားထုတ်မဟုတ်ပြီဘူးလားအခုဒီယောဂီတွေဒီတရားနာပရိသတ်တွေဒီအလုပ်နှမျိုးလုပ်နေတာပဲမဟုတ်ပြီဘူးလားနှမျိုးလုံးလုပ်နေတာဆိုတော့ဒီပရိသတ်ဟာရုပ်ကောမလှပြီဘူးလားစိတ်ကောမလှပြီဘူးလားမှန်တယ်ကြည်စမ်းကြည့်ပေါ့လေ ရုပ်လာလားမလာလားတော့နော်အဲ့ဒါစိတ်ထဲမှာလူကိုပူပန်စေတာဆင်းရဲစေတာညှဉ်းနှွမ်းစေတတ်တဲ့လောဘလူကျင်တတ်မဲ့မှုလောဘစိတ်ဆုစိတ်ပြမှုဒေါသမနာလိုဝန်တုံမှုအိတ်တာအိတ်တာနှမျောတွန့်တုံမှုမစ္စရိယအစရှိတဲ့စိတ်အငြိအကျေးတွေစိတ်ထဲမှာတင်မတင်ကိုလည်းပဲနေ့စဉ်စစ်ဆေးပါတဲ့နေ့စဉ်ဆိုတာအချိန်ကြည့်တိုင်းအချိန်ရတိုင်းစစ်ဆေးပါတဲ့ အဲ့လိုစစ်ဆေးတဲ့အခါကျတော့ဘယ်ပေါ်ဘာနဲ့ကတ်ကြည့်ပြီးတော့စစ်ဆေးရမလဲဆိုတော့ဘုရားရှင်ရဲ့တရားတော်ဆိုတော့ကြေးမုံနဲ့ကတ်ပြီးကြည့်ပြီးစစ်ဆေးရမယ်တဲ့။ဘာကြောင့်လဲဆိုတော့ဘုရားရှင်ရဲ့တရားဒေသနာတော်မှာဘယ်ဟာဘယ်လိုစိတ်ဟာကောင်းတဲ့စိတ်ဘယ်လိုစိတ်ဟာမကောင်းတဲ့စိတ်လို့ကောင်းတဲ့စိတ်နဲ့မကောင်းတဲ့စိတ်ကောင်းကျိုးပေးနိုင်တဲ့စိတ်နဲ့မကောင်းကျိုးပေးနိုင်တဲ့စိတ်ကိုခွဲခြားပြီးဖော်ပြထားတယ်။ဖော်ပြထားတော့ကောင်းကျိုးပေးနိုင်တဲ့စိတ်ဟာဒေသနာအရာဘယ်လိုစိတ်မျိုးကိုခေါ်တယ်မကောင်းကျိုး ပေးနိုင်တဲ့စိတ်ဟာဘုရားရှင်ရဲ့ဒေသနာတရားတော်အရာဘယ်လိုပါခေါ်တယ်လို့သိထားပြီဆိုလို့ရှိရင်မိမိစိတ်ကိုအဲ့ဒီကသဘောတရားပေါ်မှာရှင်ကစက်ကြည့်လိုက်လို့ရှိရင်မိမိစိတ်ဟာစင်ကြဲနေသလားမစင်ကြဲဘူးလားဆိုတာသိတယ်။ဒါဘုရားရှင်ရဲ့တရားတော်ဒီဟုသောကျေးမုံခြင်းမှာဘယ်လိုစိတ်မျိုးကိုကောင်းတဲ့စိတ်ဘယ်လိုစိတ်မျိုးကိုမကောင်းတဲ့စိတ်လို့ဟောတော်မူထားပါလိမ့်မလဲ။အကြံကြနော်။တိတ် ကောင်းတာဆိုတာအပြစ်ကင်းတာကိုပြောသည်တဲ့မကောင်းတာဆိုတာအပြစ်မကင်းတာကိုပြောတယ်အပြစ်ကင်းတဲ့စိတ်ဟာကောင်းတဲ့စိတ်အပြစ်မကင်းတဲ့စိတ်ဟာမကောင်းတဲ့စိတ်တစုံတစ်ခုကိုထိခိုက်နစ်နာစေတဲ့သဘောပါတဲ့စိတ်ဟာကောင်းတဲ့မကောင်းတဲ့စိတ်တစုံတစ်ခုတစုံတစ်ခုကိုမျှထိခိုက်နစ်နာစေမှုသဘောမပါတဲ့စိတ်ဟာမကောင်းတဲ့စိတ်ကောင်းတဲ့စိတ်တဲ့အဲလူရင်းကတော့ ကုသလာအနဝိဇ္ဇဒုက္ခဥပါကလက္ခဏာအကုသလာတာဝိဇ္ဇဒုက္ခဥပါကလက္ခဏာဒါပဲကုသလာကောင်းသောအပြုအမူအပြောအဆိုအကြံတွေမှန်သမျှတို့သည်အနဝိဇ္ဇဒုက္ခဥပါကလက္ခဏာအပြစ်ကင်းခြင်းကောင်းကျိုးချမ်းသာကိုပေးခြင်းသဘောရှိကြကုန်၏ကုသိုလ်ဆိုတာကောင်းတဲ့အလုပ်ဆိုတာကောင်းတဲ့အလုပ်ကောင်းတဲ့အပြောကောင်းတဲ့စိတ်ဆိုတာ အပြစ်ကင်းတယ်ကောင်းကျိုးချမ်းသာပေးတယ်အပြစ်ကင်းတယ်ဆိုတာဘယ်သူ့ကိုမှထိခိုက်ညံ့တာစေမှုမရှိဘူးဒါကိုပြောတယ်အကုသလမကောင်းမှုကိုသမ ्या တို့သည်ဝါမကောင်းသောအပြုအမူအပြောဆိုစိတ်နေစိတ်ထားကိုသမ ्या တို့သည်သာဝိဇဒုက္ခဥပါကလက္ခဏာအပြစ်နှင့်တကွဖြစ်ခြင်းဝါအပြစ်မကင်းခြင်းမကောင်းညိုဆိုးညိုဆင်းရဲညိုကိုသိခြင်းသဘောရှိကုန်၏မကောင်းတဲ့အလုပ်ဆိုတာတဲ့အပြစ်မကင်းဘူးတဲ့ အကျိုးပေးတဲ့အခါကျတော့လည်းမကောင်းကျိုးဆင်းရဲကျိုးကိုပေးတယ်အပြစ်မကင်းမှုဆိုတာကတစုံတစ်ခုကို ထိခိုက်နေတာဇေတာကိုပဲအပြစ်မကင်းမှုလို့ဆိုတယ်တစုံတစ်ခုကိုတစုံတစ်ခုကိုထိခိုက်နေတာစေတဲ့ကိုယ်အပြုမှုနှုတ်အပြောအဆိုစိတ်အကြံတွေးမှန်သမျှဟာအပြစ်မကင်းမှုမကောင်းတာတွေပဲအဲသူတို့ကအကျိုးပေးပြီဆိုလို့ရှိရင်လည်းပဲမကောင်းကျိုးဆိုးကျိုးဆင်းရဲကျိုးကိုပဲပေးလိုက်မယ်ဘုရားရှင်ရဲ့တရားဒေသနာတော်ကဒီလိုဟောထားတယ် ဟောဒါတော့မိမိတဏ္ဍာမှာသူတို့ဘာကိုထိခိုက်နေတာစေမဲ့အကြံတွေးတွေကိုကြံတွေးနေသလားသူတို့ဘာကိုထိခိုက်နေတာစေမဲ့အကြံတွေးမဟုတ်တော့မှမိမိကိုထိခိုက်နေတာစေမဲ့အကြံတွေးစိတ်တွေစိတ်ထားတွေဖြစ်နေသလားမဖြစ်ဘူးလားစဉ်းစားကြည့်ရမိမိတဏ္ဍာမှာသူတို့ဘာကိုထိခိုက်နေတာစေမဲ့မိမိကိုထိခိုက်နေတာစေမဲ့စိတ်နေစိတ်ထားအကြံတွေးတွေဖြစ်နေတယ်ဆိုလို့ရှိရင်မိမိစိတ်အစဉ်ဟာညှဉ်းနွမ်းနေသလားကြည်လဲနေသလားညှဉ်းနွမ်းနေတယ်စိတ်လှနေသလားစိတ်ယုတ်ဆိုးနေသလား သိရုပ်ဆိုးနေတယ်ဒီလိုဆိုလို့ရှိရင်ကုသိုလ်တွေလားအကုသိုလ်တွေလားအကုသိုလ်တွေဒီလိုမဟုတ်ဘဲနဲ့မိမိစိတ်အစဉ်ဟာမိမိသူတစ်ပါးနှစ်ဦးလုံးကိုထိခိုက်နေတာစေတဲ့အကြံအတွေးစိတ်နေစိတ်ထားတွေမရှိဘဲနဲ့မိမိသူတစ်ပါးနှစ်ဦးတဦးမှကအကျိုးရှိစေတူမှအကျိုးရှိစေမဲ့စိတ်နေစိတ်ထားအကြံတွေးတွေဖြစ်နေမဲ့ဆိုရင်ဒီစိတ်အစဉ်ဟာကြည်လင်းနေသလားနောက်ကျနေသလား ကြည်လဲနေတယ်ဆိုတော့သူအကုသိုလ်တွေပေါ့နော်ကုသိုလ်တွေဆိုတော့သူဆင်းရဲချုပ်ပေးမှသိကြသဘောဟမ်သိကြလားအဲ့ဒါလို့ဘုရားရှင်ရဲ့ဓမ္မကြေးမှုမှာတရားတော်ဒီဆိုဓမ္မကြေးမှုမှာမိမိစိတ်အစဉ်ကိုတင်းပြီးတော့စစ်ဆေးလိုက်ပါတဲ့စစ်ဆေးလိုက်ရင်အဲ့လိုအခြေထွက်လာလိမ့်မယ်စိတ်အစဉ်မှာအညစ်အကြေးတင်နေသလားမတင်ဘူးလားဆန်းရှင်းစင်ကြယ်နေလားလက်ရှင်းစင်ကြယ်မှုမရှိဘူးလားဆိုတာ အဖြေထွက်လာလိမ့်မယ်တဲ့ဒါဖြင့်ဖေဟာဘယ်အခါမှစစ်ဆေးရမလဲလို့မေးเสียရှိတယ်အဲတော့ပရိသတ်ပဲပြန်မေးရအောင်မယ်အဲဒါလို့မိမိစိတ်အစဉ်ကိုအညစ်အကြေးတင်မတင်စစ်ဆေးရမှာဘယ်အခါစစ်ဆေးရမလို့အချိန်မပြအခါမလားဟုတ်တယ်မလားဥပညာအချိန်မပြအခါမလားစစ်ဆေးရမယ်တဲ့ရှုမှတ်နေတဲ့အခါမှာတော့စစ်ဆေးစရာလိုသလားမလိုဘူး မျက်စိနာနာလျာကိုယ်စိတ်ဆိုတဲ့ဓဝရ6ပါးမှာပေါ်လာသမျှအာယုန်တွေကိုပေါ်ခိုက်ပေါ်ခိုက်မှာစူးစူးဆိုင်ဆိုင်စီးပြီးတော့ရှုမှတ်နေတဲ့အချိန်မှာအဲ့ဒီစိတ်ကိုစစ်ဆေးနေစရာလိုသလားမလိုဘူးလား။ဘာကြောင့်မလဲ။ရှုမှတ်နေတော့စင်ကြဲမနေပြီဘူးလား။စင်ကြဲနေပြီဆိုတော့အထူးမြတ်စစ်ဆေးနေစရာလိုသေးလား။ မလိုပါဘူးသို့တော်မရှိမှတ်တဲ့အခါမှာတော့စစ်ဆေးစရာမလိုဘူးလားစစ်ဆေးစရာလိုတယ်မစစ်ဆေးဘူးဆိုရင်အမှတ်တမဲ့နဲ့နေရင်မိမိစိတ်အညစ်အကြေးတင်တာသိပါမလားမသိဘူးလောဘဝင်တာလည်းမသိဘူးဒေါသမာနအိတ်တမစ္စယဝင်တာလည်းတခါတည်းမသိဘူးမသိဘူးဆိုလို့ရှိရင်အဲ့ဒီအညစ်အကြေးတင်နေတဲ့အကုသိုလ်မကောင်းတဲ့စိတ်ကြောင့်အပြောတွေကတော့ကောင်းပြောတွေပြောမလားမကောင်းပြောတွေပြောမလားမကောင်းပြောတွေပြောရဲ့အကျိုးကကောင်းကျိုးလားမကောင်းကျိုးလားမကောင်းကျိုးပဲ ဒါကြောင့်မလို့အမှတ်တမဲ့မနေရဘူးစစ်ဆေးရမယ်တဲ့ရှုမှတ်ပွားများနေတဲ့အချိန်မှတပါတခြားအချိန်တွေမှာဆိုလို့ရှိရင်အမြဲတမ်းတတိထားပြီးတော့မိမိစိတ်ကိုစစ်ဆေးနေရမယ်အဲ့ဒါလို့စစ်ဆေးလို့မလို့စိတ်ထဲမှာလူကျင်တတ်မဲ့မှုနှစ်သက်မှုတွေ့တာမှုဆိုတဲ့လောဘဝိနည်းရင်ဖြစ်စေစိတ်ဆုစိတ်ပြတ်မှုဒေါသဒေါမနတဝိနည်းရင်ဖြစ်စေထောင်လတက်ကြမှုမာနဝိနည်းရင်ဖြစ်စေမနာလိုမှုအိတ်တာဝန်တို့မှုမစ္စရိယကိုယ်စိတ်လေးလံထိုင်မဲ့မှုထိနာမိတ်တာ စိတ်ပြောင်းလဲမှုဥဒိစ္စနောင်တပူပါမှုပုဂ္ဂုစ္စဆိုတဲ့ဒီစိတ်အငြိအကျေးတွေဝင်နေတယ်တင်နေတယ်ဆိုတာသိလို့ရှိရင်တဲ့အဲ့ဒီစိတ်အငြိအကျေးတွေကိုရှော်သေးပြလိုက်ပါမိမိသိထားတဲ့ဤတနည်းနဲ့အဲ့ဒီစိတ်အငြိအကျေးတွေကိုရှော်သေးဖို့ရတော့ဤဘယ်နှနည်းများကြားဘူးကြလဲတရားနာပရိသတ်6နည်းနော်6နည်းကဘာတွေဘာတွေပါလဲ အဲ့ဒါတော့ပြန်ဟောပြန်မှသိတော့မယ်ဘုရားလို့လျှောက်ပေါ့ဒါပဲရှိတယ်နော်ဒါကြောင့်တန်ရှင်းကြီးလင်းကြီးမုံပြင်ဝဲတင့်တွင်ရူပလှမလကုနိညာမရွေကြည်စစ်ဆေး၍ယင်ကြီးမဲ့ပြောက်ဝချံပေါင်းနှင့်ညင်းပြောက်တိနေထုအကျိတ်ကိုသေသိပ္ပေရှာပမာလာတို့မြတ်ဖျားဗုဒ္ဓဟောညွှန်ပြသည့်ဓမ္မကြည်လင်းကြီးမုံပြင်ဝဲ သင်သွင်မနာစိတ်အလှကိုနေညမရွေ့တင်စစ်သေးလို့နေရညရရွေးမနေနဲ့တဲ့ကိုရုပ်သွင်မှန်ကြည့်တာကတော့ညအခါမှောင်ကြီးတဲ့ဆိုရင်ကြည့်မဖြစ်ဘူးဒါပေမဲ့လို့ကိုယ်စိတ်ကိုပြန်ပြီးတော့စစ်သေးတာကတော့ညအခါမှောင်ကြီးတဲ့ကိုစစ်သေးလို့မရဘူးလားရတာပဲအဲကြောင့်နေညမရွေ့တင်စစ်သေးလို့ညစ်ကြေးကိလေတွေးတယ်ပြီးတော့၆ထွေနီးဖြင့်ပျောက်စေလွင်မှာ မလင့်မကြာသင်ခန္ဓာသည်ချမ်းသာဖုံးလိုက်မှန်စွာသည်အတိတ်ပဲမလွယ်ပေဘူးလားလွယ်လွယ်လေးဒကာကြီးဥပညောလျှောက်ပြီးတော့ညွတ်သွားတာနဲ့အတိတ်ပဲမပေါက်ပေဘူးလားမပေါက်ဘူးနော်တော်တော်ခက်တဲ့တရားကိုကဲဒါဖြင့်လျှောက်ရွတ်ယုံနဲ့မပေါက်ရင်ကဲလိုက်ဆိုတော့သဘောပေါက်ရပေါ့နော်ကဲလိုက်ဆိုရမယ်တန်ရှင်းကြည်လင် ရေမုံပြင်ဝဲတင့်သွင်းရူပလှမလကိုနေညမရွေကြည်စစ်သေး၍ရင်ချေမပြောင်းဝက်ချံပေါက်နှင်းမြင်ပြောက်တင်းတိတ်ခုအကျိတ်ကိုသေသိပ်ပဲရှားပမာလာတို့ပမာ မြတ်ဖြာဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင်ပြည့်မုံပြင်းဝဲတင့်သွင်းမနာစိတ်အလှကိုနိညာမရွေတေဝစစ်သေးလောမြစ်ကျေကိလေတွေ့ခဲ့ပြီသော၆ထွေနည်းဖြင့်၆ထွေနည်းဖြင့် ရောက်စေလွင့်မှမလက်မကြာသင်္ခန္ဓာရီသံသာဖုံးလိမ့်မှန်သွားသည်တန်ရှင်ကြည်လင်ကျေမုံမြင်ဝဲသင်သွဲရူပလှမလှကို နိညာမရွေကြည်စစ်သေး၍